မြတ်စွာဘုရား၏သာသနာတော်မှာသင်္ကန်းလေးပြုရတယ်ဆိုတာသာသနာဝင်ဆင်းရဲနဲ့လွတ်မြောက်ဖို့ရာအတွက်သင်္ကန်းလေးပြုရတာပဲ။ဒါနဲ့ဝင်ဆင်းရဲလွတ်မြောက်ဖို့ရာဆိုတာကမ္မထာတစ်ခုတစ်ခုနှလုံးသွင်းမှဖြစ်တယ်။ဒီဥစွာသင်္ကန်းလေးပြုကံဤခေါင်းရတဲ့ခါကာလမှာသစ္စပင်စကကမ္မထာကို ပေးပြီးတော့ရေးရမယ်လို့ကျမ်းဂန်များညွှန်ကြားထားပါတယ်။ဘုရားလက်ထက်တော်ခါကာလဆိုလို့ရှိရင် ပါရမီထူးတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်သစ္စာပစ္စကကမ္မထာပေးပြီးတော့အဲဒီသစ္စာကမ္မပစ္စကကမ္မထာကိုနှလုံးသွင်းပြီးတော့ခေါင်းရိပ်နေရင်ယဟန္တာဖြစ်ကြတာတွေများစွာရှိပါတယ်။ဒါကြောင့်သစ္စာပစ္စကကမ္မထာအရေးလင်းငါးခုမြောက်ရှိတဲ့ကမ္မထာတဲ့အဲသေသာလောမနခဒါနာတဆောဆိုတော့ငါးခုရှိပါတယ်။သာမေမွင်းချင်းတသက်ရှိတဲ့သွားအရေးပမာလို့ငါးခု အဲ့ဒီ၅ခုကိုနှလုံးသွင်းဆင်ခြင်ခြင်းခေါင်းကြီးခံရမယ်သဂတိတိုင်းနေလို့ရှိရင်တော့ခေါင်းမှာရှိတဲ့ဆပင်တွေဟာငါပဲငါဆပင်ပဲလို့ပြောဆွဲလန်းပြဖြစ်နေတယ်ခေါင်းကြီးလိုက်တဲ့အခါကာလကျတော့ဒီပြပြီးတော့ကြာလာတဲ့ဆပင်တွေဟာငါမဟုတ်တော့ဘူးအဲ့ဒီလိုချင်းကြာလာတယ်အဲ့တော့ခေါင်းမှာရှိတဲ့ခါကာလလည်းငါမဟုတ်ဘူးအဲပြတ်ပြီးတော့ကြာလာတဲ့ဆပင်လည်းငါမဟုတ်ဘူးငါလို့ထင်မြင်ဆွဲလန်းတာဟာ မှားတော့ဒီမြင်ဆွဲလာခြင်းပဲမှန်ကားတော့ငါမဟုတ်တဲ့သဘောတရားပဲယုံတရားပဲအိစ္ဆဒုက္ခအနတ္တတရားပဲဆိုတာသိအောင်လို့အဲဒီစာမေမွေးခြင်းရှိတဲ့လည်းသွားအရေးဆိုတဲ့ငါးပါးသောအစုကိုရှုတဲ့ကမ္မထာတစ္ဆတစ္ဆကမ္မထာခေါ်တဲ့အဲဒီတစ္ဆတစ္ဆကမ္မထာကိုပါဇက်ကလည်းဆိုရမယ်စိတ်ထဲကလည်းအာရုံပြုရမယ်ရှင်လောင်းနေလိုက်ဆိုရမယ်နော်။ဟောရိတ်နိုင်ပါပြီ။ဧတာဆို ကေတာလောမနထာတန္တာသသောသသောတန္တာနခာလောမကေတာသံမင်းအမွေခြေရဲလည်းစေသွားအကြီးအကြီးသွား လက်သက်ရှိတယ်မွေးခြင်းသာမေကေတာလောမနခာဒန္တာသသောသသောဒန္တာနခာလောမကေတာသာမေဝိညာဉ်လက်သက်ရှိတယ်သွားအေး အေးသွားလက်သက်ချည်တယ်ဝိညာဉ်သာမင်ဒေတာလောမတခါဒန္တာသဆောသဆောဒန္တာတခါလောမဒေတာသာမင် လည်းရှိတယ်။သွားအရေးအရေးသွားလည်းလည်းရှိတယ်။ဝိညာဉ်သမင်သမင်ဝိညာဉ်လည်းလည်းရှိတယ်။သွားအရေးအရေးသွားလည်းလည်းရှိတယ် အသက်ရှိတဲ့ဝိညာဉ်သံမေဒီသာလောမနခဒန္တာသသောသသောဒန္တာနခလောမဒီသာသံမေဝိညာဉ်တသက်ရှိတဲ့သွားအရေး အရေးသွားလက်သက်ရှိတဲ့ဝိညာဉ်သံမင်းသံမင်းအနိစ္စမမြဲဒုက္ခဆင်းရဲအနတ္တအတ္တကောင်မဟုတ်ရုပ်သဘောတရားများလားဖြစ်ပြီးဝိညာဉ်အနိစ္စမမြဲ တရားမြတာဖြစ်သည်လက်သက်ရှိတဲ့နေစာမမြဲဒုက္ခဆင်းရဲအနတ္တအတ္တကောမောယုတ်သဘောတရားမြတာဖြစ်သည်သွားနေစာမမြဲဒုက္ခဆင်းရဲ နာတာအတ္တကောင်မဟုတ်ကျုပ်သဘောတရားများလားဖြစ်သည်အကြီးဒိဋ္ဌာမမြဲဒုက္ခဆင်းရဲအနတ္တအတ္တကောင်မဟုတ်ကျုပ်သဘောတရားများလားဖြစ်သ စောတန္တာနခာသောမာဧတာသမင်မွေးညင်ခြေသက်လက်သက်သွားအေးအေးသွားလက်သက်ခြေသက်မွေးညင်သမင်ဧတာသောမာနခာ ဒန္တာသသောသသောဒန္တာနခာလောမကေတာသမေဝိညာဉ်တသက်ရှိတဲ့သွားအရေးအရေးသွားတသက်ရှိတဲ့ဝိညာဉ်သမေကေတာ သောမနခာဒန္တာအသောအသောဒန္တာနခာသောမကိသာသမေမွေတသက်ရှိတဲ့သွားအရေးအရေးသွားတသက်ရှိတဲ့ ဝိညာဉ်သံမေကေတာလောမနခာတန္တာသသောသသောတန္တာနခာလောမကေတာ ငါးကြီးသောရှင်လောင်းများကိုသာယရနာတွေကိုမြတ်စွာဘုရား၏သာသနာတော်မှာရှင်သာနေဖြစ်ဖြင့်ပြင်းပြဆုံးချီးမြှောက်တဲ့ပပိစ္ဆမင်္ဂလာသဘင်ကိုဆင်ရင်ကျင်းပါတယ်။အဲဒီပပိစ္ဆမင်္ဂလာသဘင်ဆင်ရင်ကျင်းပါတယ်ခန္ဓာကတော့အမှန်တရားလည်းကြီးကျယ်ပါတယ်။ဆရာဟောမယ်ဆိုလို့ရှိရင်ဟောစရာတွေအများကြီးရှိပါတယ်။ဟောစရာလည်းကောင်းပါတယ်။ဒါပေမဲ့လို့ ဆုကရဥပ္ပါနဲ့ပါလဲဆိုတော့ချင်းက9နာရီခွဲသွားတယ်အတူတူနဲ့တွေ့ရင်ပဲခွဲရတော့ပါမယ်ဘာဝိဇမင်္ဂလာအကြောင်းပြုပြီးတော့မနေ့ကသာတော်ကြီးသရိုဟိဖောအဲယုံတော်ကြီးမှာလျာနာမိတ်တမိကောင်းစေကောင်းနေတဲ့မိမာတကားပြုပြီးတော့ဟောမြတ်သောသာဝေသာဝေတို့ဖြင့်ပြုမွေးတက်ခံခဲ့တယ်သိသာပေါင်း1500 ဒါရှိတယ်လို့ဆိုပါတယ်အများကြီးပါပဲခနေ့ဘုမာတော့မနေ့စောစောကလေးကဘာငါတော်တွေရောဘာနာဤဒါထဲမှာရှိတဲ့ယောဂီတွေရောရောက်လာတဲ့တရားနာမိတ်တာမိတ်ဆွေသူတော်ကောင်းတွေရောမွန်မြတ်သောမွန်အင်္ဂါဆန်းအဲ့ဝဲဘောဇင်းတို့ဖြင့်ကျွေးမွေးထူရနဲ့အဲ့ဒါပြီးတဲ့ခါကာလမှာ သာသမီဒီသက်ပါပိကမင်္ဂလာတပင်ကအာဒီဝဲကနေပြီးတော့မြင်ပါဝစီစဉ်ဟာအဲသွားတဲ့ရောင်သူလေးကိုသွန်နေတာနဲ့ပြင်ဆင်နေရတာနဲ့ရှင်းနိုင်ကြတော့ကြမှာစပြီးရှင်းပါရတယ်ရှင်းလို့သွားသံဃာတော်များမြန်မာမှာသရဏမုံသုံးပါးနဲ့လည်းကွာရှင်းပါသီလဆောက်တည်ကြဉာဏပရိသတ်တွေကလည်း မိလာရှင်တဲ့ယောဂီညားတာပါပဲဒီနေ့လုံးနေ့စဉ်နေ့တိုင်းဆောက်တည်ခြင်းသုံးနေတဲ့မိလာပါပဲဆိုတော့လည်းဆောက်တည်ပြီးသားပါပဲဥထပြီးတော့အမွန်တင်တဲ့သဘောနဲ့ထပြီးတော့ဆောက်တည်ကြအဲတချို့ဒီငယ်သောပုဂ္ဂိုလ်များကတော့ဒီမျိုးတတ်နေတယ်ဗျာဝဲအတွင်း ပွဲကျင်းပနေတဲ့အချိန်မှာရှိပါသေးတာဆောက်တည်တယ်ဆိုရင်ဒါအပြည့်စုံလုံးလုံးသားပါပဲအဲဒီလားဆောက်တည်ပြီးတော့ရှင်သာနေပြုမဲ့ရှင်လောင်းများကိုသံဃာတရေပရိသေယနာမနာနဲ့လည်းကသံဃာတော်ထံရှင်သာနေပြုပြီးကိုရအနာညရတယ်အနာပိဒကကာလရသော်ကြိုက်သာသနာတော်မှာရှင်သာနေပြုတဲ့ရှင်လာမှာရှိဥစွာကောင်းရည်ရတဲ့အတွက်ကောင်းရည်ပေးရတယ်သင်္ဃာတော် သင်္ဃာပေးသည်သင်္ဃာဝေယသင်္ဃာဝပြီးတဲ့နောက်သင်္ဃာဝပြီးုံနဲ့လည်းရှင်သာရိပုတ္တရာမဖြစ်သေးဘူးသရဏဂောဆောက်တည်ရတယ်။ဘာငါတော်ဓမ္မရှင်သာမဏေဖြစ်တောင်းမှရတယ်တောင်းမှပြီးတော့သရဏသုံးပါးပြည့်ပြီးရှင်သာမဏေဖြစ်တာပါပဲ။ဆေဝသီလကတော့ကျင့်ရတာလေ။သောသောပါးရပြီးအောင်လို့ဆေဝသီလလည်းပဲ ရုပ်ဆိုပြီးတော့ဆောက်တည်တယ်ရဒါကတော့လူရင်းတော့မဟုတ်ပါဘူးအဲ့ဒါလည်းသုံးပါးဆောက်တည်တာနဲ့လည်းရှင်းတာပြဖြစ်တာအဲဘာပဲစားမင်္ဂလာပါပြီးတော့လာပါပဲနောက်ပြီးတော့နေခဲ့မှလည်းပဲအာနာယိတာအတွင်းမှာသံဃာတော်များနဲ့ယောဂီများအကြောလာတဲ့ကရဏမိတ်တာမိတ်ဆွေသင်္ဃာများဘောမြတ်သာဆံရဲဝဇ္ဇနဖြင့်ကျွေးမွေးလူရမယ်နောက်ပြီးတော့ရည်ရွယ်ထားတဲ့ သံဃာတော်29ပါးတပါးလင်300စီတော့ကြံ့ငွေတော့မှဖြစ်ပေါ်လက်တန်တော့ယဟန်တော်တော့အဆက်တော်လူရရာပစ္စည်းများကိုလူရနဲ့ယဟန်တော်များကိုငွေသက်သက်တော့လူကောင်းမှုယဟန်တော်များလူကံကောင်းမှုဘုဒ္ဓငွေတော့မှဖြစ်ပေါ်လက်တန်တော့ငါးစရီလူရလူရပစ္စည်းပေါ့လေ300ရာပစ္စည်း အသီးသီးလူလာနဲ့19ပါးတဲ့မှာလဲဒီဒါနာဤဒါကို19ပါးပါဝင်ပါလဲဒီကိုပါတဲ့မှာဒါနာဖြစ်တဲ့ဓမ္မနာစေရတွေအဲ့ဒါတွေပြီးတော့ကျန်ပါ12ပါးလားအဲ့ဒီ12ပါးကတော့သံဃာအနေနဲ့လူလာရမှာပါသံဃာအဲ့တော့တရားလူလာကအဲတရားပူဇော်တဲ့တရားလူလာကရှင်သာနဲ့ပြုတာ သံဃာတွေဒုရဟနာပြိတ္တတွေဒုရဟနာအလုံးစုံပေါ်တယ်သံဃာတော်တွေဉာဏ်နဲ့ဥစ္စာတွေကသံဃိကဆိုသံဃာတော်တွေဒုရဟယသံဃာတော်တွေဒုရဟနဲ့ဥစ္စာစုထားပြီးတော့တန်လျော်တဲ့အချိန်မှာတန်လျော်တဲ့ပစ္စည်းများသံဃာတော်များကိုကပ္ပိယကာလဆက်ကလူလာရတယ်ဒီမှာဒီစီစဉ်ဒီတိုင်းပဲရှိနေပါတယ် သီလရှင်80နဲ့မလား80နဲ့6ပါးသောသီလရှင်တို့ကတပါးလည်း30ဒီ30ဒီတော့ကျန်ွယ်တို့ကိုလည်းလူလာနေနာကြည့်ကြတဲ့လူဒါနပါပဲမြတ်စွာဘုရားသာသနာတော်တည်ရန်ရေးထွန်းကားရေးကြီးပွားရေးစီမံရေးကိုထောက်ပံ့တဲ့သာသနာဒုက္ခကုသိုလ်ပါပဲသာသနာပြုကုသိုလ်ပါပဲမြတ်စွာဘုရားသာသနာတော်မှာ ပစ္စည်းဖြင့်ချင်းမြောက်ခြင်းဓမ္မတရားဖြင့်ချင်းမြောက်ခြင်းဆိုတဲ့မျိုးရှိပါတယ်သာသနာတော်ပစ္စည်းလေးပါမရှိရင်လည်းသာသနာဓမ္မတွေမကျင့်သုံးနိုင်ဘူးအဲပစ္စည်းလေးပါထောက်ပါလို့ရမှာပဲသာသနာဝန်ဆောင်ညာတော်တွေကသာသနာဒီရန်ရေးသုံးပါးရေးကြီးပွားရေးကိုယ်တိုင်လည်းကျင့်သုံးလို့သူတော်ဘာတွေအားလည်းဟောပြောညွှန်ကြားပြီးနိုင်တယ် လာရှင်တွေလည်းပဲဒီတိုင်းပဲကိုယ်လည်းလည်းကျင့်သုံးပြီးတော့သူများလည်းဟောပြောတိုက်တော့မိပြင်နိုင်တယ်တရားရင်ပူဇော်ရဲဆိုပူဇော်ရဲချင်းမြောက်တယ်ဆိုတာကတော့ညစွာရသုံးမှာတော့အတိုင်းဒါနာသီလသမထဝိပဿနာဒီအကျင့်ပရိပါဒတွေကိုရှင်းတာပါပဲအဲဒါကိုယ်လည်းရှင်းလို့ရှိရင်ညစွာဘုရားကိုပူဇော်ပြီးနေတာပဲသာသနာတော်ကိုလည်းရှင်းလို့ပြီးနေတာပါပဲဒီနေ့ လာပြဒေါခင်လိုင်းတို့ဘာပိဇမင်္ဂလာသဘင်ဆင်ကျင်းပါလာကလာဒူရနာကြီးဘာပိဇမင်္ဂလာသဘင်ကိုအကြောင်းပြုပြီးတော့လူသားနဲ့ဒူရနာဝဲကြီးသိကြပါကြဆောပြ၏သာသနာတော်ကိုချီးမြှောက်တဲ့သာသနာပြုကုသိုလ်ရေးအဲဒီကုသိုလ်ရေးအကြောင်းပြုပြီးဟောမယ်ဆိုရင်လည်းကျေဝမ်းပါတယ်တို့ရဲ့တို့ရုပ်ချုပ်ပြီးဟောရမှာပဲမြတ်စွာဘုရားဝိသကာဓမ္မကြီးကို ဟောကြားထားတဲ့အနုမောဒနာကာထာလေးတဲ့ဘုရားတူတူလေးနဲ့အနာပြည့်စုံပါနဲ့အနာကောင်းပါရဲ့အဲဒီကာထာတဲ့ဘုရားဟောရမှာယထာဘိပုဗ္ဗရာတိမဂိရာမာလာကုနေဘဟုဧဝံဇာတိနာမစ္စေနာကာတဗံကုသလံဘဟုလောကီလောက၌စေကောကြွကျင်လိမ္မာသောမာလာကာရောပန်းတိဓမ္မသည် ပန်းတယ်ဒီကုန်းပြီးရောက်စားတဲ့ပန်းဒီဓမ္မပန်းတယ်ပန်းတယ်ဆိုတော့ပန်းဒီကုန်းကိုအတန်တော့ဒီကျွမ်းကျင်ဆုံးပေါ့အဲတော့ကျွမ်းကျင်ပြီးတော့နေတဲ့ပန်းဒီကုန်းနဲ့ပန်းဒီကုန်းပြီးရောက်စားတဲ့ပန်းတယ်ဟာဘုရားရာသိမာအတိရှိနေသောပန်းစုပန်းပုံထဲမှာဂေတဝါဂေတဝါလိုရလိုရပန်းကိုကောက်ယူ၍ကောက်ယူ၍ ခုမြတ်စွာဘုရားမာလာကုဏီပန်းကုံတို့ကိုပြီးရာယတာပြုလုပ်စီကုံရာတခဲ့တို့မြတ်စွာဘုရားတရားဟောတဲ့ခါကလာယသာတဲ့ဟောတဲ့ခါလည်းရှိတယ်ယသာဟောပြီးဥပမာပေးဥပမာပေးတော့ယသာနဲ့ဥပမာနဲ့ဒီညောပြီးဟောတဲ့ခါလည်းရှိတခါတရားကြတော့ဥပမာကစပြီးတော့လူရင်းတရားကိုဟောတဲ့ခါရှိတယ်ခုဟောတဲ့ခါဒါကတော့ဥပမာကစတယ် ရောက်မြတ်စွာဘုရားမှာအစပေးတယ်။အာတိကောမှုမှာကြွကျင်လိမ့်ပါတဲ့ပန်းတယ်ဟာပန်းတွေကလည်းအသိရှိပြီးတော့နေတယ်။အဲပန်းတယ်ဆိုတာပန်းတွေအသိရှိရမှာပေါ့။လူကတော့ပန်းတယ်။ဒီနေ့ဒါမှပန်းတော့တရားရောင်းရတယ်ဆိုတော့တရားအတွက်တောင်ရောင်းရတယ်တောင်အတွက်အသိရှိတယ်။လူလေးတွေပြည့်စုံနေတာပဲ။အဲဒီပြည့်စုံနေတဲ့ပန်းတွေအကြောင်းမျိုးမျိုးအပွင့်ကြီးငယ်မျိုးမျိုး စုံနေတဲ့ပန်းတွေပန်းပုံကြီးရှိရတယ်အဲဒီပန်းပုံကြီးတွေကလွရာလွရာပန်းကိုဒီနေရာမှာပန်းဒီရောက်နဲ့တော်တယ်ဝါရောက်နဲ့တော်တယ်တရားရောက်နဲ့တော်တယ်အဲတော်တယ်ပန်းပုံပန်းပုံလေးယူပြီးတော့ဒီကုန်းရတယ်ပန်းမွေငဲနဲ့တော်တယ်ကြီးနဲ့တော်တယ်အဲတော်တယ်ဟာလေးတွေထက်ထက်ပြီးဒီကုန်းလိုက်တော့ခဏအတွင်းမှာပဲပန်းကုန်းတွေအများကြီးပြီးရောက်သွားတယ်အဲဒီပန်းကုန်းတွေ ။ဘာလို့ရှိတဲ့ဘုရားလာကြည့်ရင်လူတိုင်းလူတိုင်းကျင့်တဲ့ဆရာဘာနေဘာကုန်နဲ့ပြည့်စုံပြီးတော့သွားတယ်။အဲဒီမှာဘာငါလည်းရှိတယ်။ဘာသိကုံးမှုပညာမှလည်းကျွမ်းကျင်လိမ့်ပါတယ်ဆိုတော့ဘာကုံးတွေများနေနေများများပါအများကြီးသိကုံးတယ်လို့ပဲလို့ဒါလေးကပြောမှာပါပဲ။ဧဝံဤတို့လောကေလောက၌မစ္ဆေနကုသိုလ်အကုသိုလ်စသောတရားကို သိတတ်သောလူပုဂ္ဂိုလ်ဤသာဒေနာဖြစ်၍လာလာသောလောကမှာသာမယာရှင်ပြီးနေကြတဲ့ပုဂ္ဂိုလ်ရာချက်တန်းလည်းရှိအောက်တန်းလည်းရှိလေတန်းလည်းရှိအောက်တန်းကပုဂ္ဂိုလ်တွေကတော့လူတရားတွေဆိုဒီလည်းမသိကြပါဘူးကျင်လည်းမကျင်နိုင်ကြပါဘူးထက်တန်းပုဂ္ဂိုလ်တွေကတော့ပြီးတာများတော့ပြီးပါလေဒါပေမဲ့လို့နာပြေညီမပြေဆိုတော့လေလူပြေလောကလူကုသိုလ်တွေပြုကျင်တဲ့ပြုလို့မဖြစ်ပါဘူး အခုတော့ရှင်သာနေပြုလို့ဆိုရစ်ပါဘူးဘုမရှင်သာနေပြုတော့ဘာသာလည်းမရှိပါလည်းမရှိရစ်ပါဘူးဆိုတာလူသားနေပြုလို့လည်းမရစ်ပါဘူးအဲလူဖြစ်တဲ့ခါကလာလူကကုသိုလ်ကောင်းမှုတွေလည်းတတ်ပြီးနားလည်တယ်ကုသိုလ်ကောင်းမှုတွေလည်းပြုနိုင်တယ်အဲဒီလိုကုသိုလ်ကောင်းမှုတွေပြုနိုင်တယ်ကုသိုလ်ကောင်းမှုတွေနားလည်တဲ့လူပုဂ္ဂိုလ်ဖြစ်လာလို့ရှိရင်ဘဟုမြတ်စွာကကုသလကုသိုလ်ကို ဘုံများစွာသောကုသလံလူနာနိဗ္ဗာန်သုံးနာသောချမ်းသာကိုရောက်ရှိအကြောင်းဖြစ်သောကောင်းမှုကုသိုလ်ကိုကိရိယာပြုလုပ်ရ၏လူနာနိဗ္ဗာန်သုံးနာသောချမ်းသာရစေတာကောင်းမှုကောင်းမှုကုသိုလ်ဆိုတာလူချမ်းသာတယ်လူရှိတာရစေနိုင်တယ်နာချမ်းသာတယ်လူရှိတယ်ရစေနိုင်တယ်ဒီမှာချမ်းသာတယ်လူရှိတယ်ရစေနိုင်တယ် နောက်ဆုံးဆင်းရဲခသိငြိမ်းတဲ့နိဗ္ဗာန်ချမ်းသာကိုလည်းရရှိနိုင်တယ်။ရေးကြည့်တာကဘာလို့ဆိုရင်ချမ်းသာဖို့ရေးကြည့်တာပဲဆင်းရဲကင်းဖို့ချမ်းသာဖို့ရေးကြည့်တယ်။ဆင်းရဲကင်းဖို့ချမ်းသာဖို့ဟာအကြောင်းတရားရှိတယ်ဒီအကြောင်းတရားကိုစီးဘူးမှအကြောင်းတရားပြည့်စုံမှအကျိုးတရားဖြစ်တယ်ဒီလောကမှာ သုံးဆောင်စရာပစ္စည်းတွေအမျိုးမျိုးရှိတဲ့ပုဂ္ဂိုလ်မှာခေပေါ်တွေဘုရားပစ္စည်းတွေအမှန်များပါတယ်။ဘုလည်းဓမ္မလည်းအသုံးနဲ့ဝင်ပါတယ်။အဲဒီဘုရားပစ္စည်းတွေလူတိုင်းလူတိုင်းလိုရှိကြတာပဲ။ကိုယ်နိုင်ငံလည်းဖြစ်တာလည်းရှိရဲ့။ကိုယ်နိုင်ငံမှာမဖြစ်ဘူးနိုင်ငံခြားမှာဖြစ်တယ်။မနဝိလာနဲ့နိုင်ငံမှာဒီနိုင်ငံကပစ္စည်းတွေမှာအဲမှာသူချာချာဖြစ်တာရှိတယ် အဲ့ဒါတွေကိုနိုင်ငံတွေကကောင်းတဲ့ပစ္စည်းတွေလည်းလူရှိကြတာပဲနိုင်ငံခြားကကောင်းတဲ့ပစ္စည်းတွေလူရှိကြတာပဲအဲနာဘုဒ္ဓတဲ့ပစ္စည်းတွေအဲ့ဒါတွေကအကြောင်းတရားရှိရင်ရနိုင်တာပဲအကြောင်းတရားကဘာလို့ဆိုလို့ရှိရင်အဲလောကပစ္စည်းတွေရောက်လာတော့ရွှေတို့ငွေတို့ပေါ့လေဒီပစ္စည်းတွေကိုမှရှိနေလို့ရှိရင်ဒီရတာလဲလည်းကူရတာထောင်တာလည်းလည်းကူရတာတသိန်းတာလည်းလည်းကူရတာပဲ င်္ဂါ7သိန်းတာမှလည်းရတာပဲအဲကိုရှိရမရှိရင်တော့မရဘူးရှိရှိဖို့အရေးကြီးအဲဒီတော့မိမိတို့လိုလားအားတဲ့ရာရာထောင်တာတောင်းတာသိန်းတာပစ္စည်းတွေရဖို့ရရွှေငွေပြည့်စုံမှုရလိုတယ်ရွှေငွေပြည့်စုံအောင်ဒီတိုင်းနေလို့ပြည့်စုံမှုအဲရဒီရွှေငွေရနိုင်တဲ့လုပ်ငန်းတွေကို လုပ်ရတယ်ဆောင်ရရတယ်လုပ်ငန်းတွေလုပ်မှဆောင်ရမှအဲကာအားလျော်စွာရှင်းကုသိုလ်ကံကောင်းတဲ့ပုဂ္ဂိုလ်ရောတော့လိုလည်းကူကူနဲ့ရတယ်လောက်ကလည်းလိုလည်းကူကူနဲ့ရှင်းပြတာဖြစ်ပုဂ္ဂိသကတပညာတာဆိုတဲ့ရေးကြည့်တာပဲ14ပါးရှင်းရရင်ဘုညာ14ပါးပေါ့လို့ဟိုရှင်းပြရတော့ခါလာလေးတို့သူတို့ဟောနေတယ်ပုဂ္ဂိသကတပညာတာရှေးခါကာလကပြုပေသောကောင်းမှုရှိတယ် ဒီခါကာလကပြုခဲ့တဲ့ကောင်းမှုရှိဆိုတာအခုပြုတဲ့ကုသိုလ်မျိုးပဲအခုပြုခဲ့လို့ရှိရင်ခဏကပြုရင်အဲ့ဒီကဆိုရင်ရှိကပဲတပည့်ကရှိကနောက်နောက်နောက်သွားရဲ့နောက်နောက်သွားလာတယ်ရှိကကုသိုလ်ပြုခဲ့ပြီနောက်နောက်သွားဘဝရှိကကုသိုလ်ပြုခဲ့ပြီအဲ့ဒီကုသိုလ်ကအကြောင်းညွှန်လို့ရှိရင်နေခြင်းလည်းကျိုးပေးနိုင်တယ်။နေခြင်းကတရကစတယ်ကျိုးပေးနိုင်တယ်။ဒေသဓမ္မဝိရိယကံတဲ့ အဲဒီဘဝအကျိုးပေးနိုင်တာလည်းရှိတယ်ဒီဘဝအကြောင်းမညစ်လို့အကျိုးမပေးတော့မှသံသရာဘဝတွေကြရင်အကျိုးပေးသွားနိုင်တယ်လို့ရှိရတဲ့လူချမ်းသာတွေနတ်ချမ်းသာတွေအကျိုးပေးပြီးတော့သွားနိုင်တယ်နောက်ဆုံးဆင်းရဲကသိနေတဲ့နိဗ္ဗာန်ချမ်းသာရသွားနေနိုင်တယ်ဒါကြောင့်ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေဆိုတာချမ်းသာသုံးတာကိုရစေနိုင်တဲ့ကောင်းမှုတွေပဲအဲဒီလိုကောင်းမှုတွေကို လူဖြစ်လာရင်ပြီးပါမယ်။နည်းနည်းမဟုတ်ဘူးတဲ့။များနေပြန်ပြောင်းပြီးပါမယ်။ဒါနာကုသိုလ်နဲ့စပ်ဒါနာကုသိုလ်နဲ့စပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဒီမှာဘုရားတရားသံဃာနဲ့စပ်ပြီးတော့ယုံကြည်တဲ့သရာတရားရှိတယ်။ယုံကြည်တဲ့သရာတရားရှိတယ်။ဒါနာစပ်ပြီးတော့ယုံကြည်တဲ့သရာတရားလည်းရှိတယ်။ဒါနာကုသိုလ်နဲ့စပ်ပြီးတော့ပြောမယ်ဆိုလို့ရှိရင် အင်းငါဘုရားတရားသံဃာနဲ့စပ်ပြီးတော့ယုံကြည်တဲ့သရာတရားရှိရဲ့သံဃာရဲ့ကျွန်းနဲ့စပ်ပြီးတော့ယုံကြည်တဲ့သရာတရားလည်းရှိတယ်ကုသိုလ်ကံပြုရင်ကောင်းကျိုးရတယ်အကုသိုလ်ပြုရင်မကောင်းကျိုးရတယ်ကုသိုလ်ကံပြုလို့ရှိရင်ဘယ်လေးပါးမှလုံးမြောက်ပြီးတော့လူချမ်းသာနာချမ်းသာတွေရပြီးတော့သွားနေတယ်နောက်ဆုံးဆင်းရဲတာသိချင်းတဲ့နိဗ္ဗာန်ရောက်နိုင်တယ်လို့အဲဒီလိုသိတာကာမတရသမာဓိဋ္ဌိကာမတရသမာဓိဋ္ဌိပညာပဲ အဲဒီအသိပညာနဲ့လည်းပြည့်စုံပြီးတော့နေမယ်ဆိုလို့ရှိရင်လည်းခေါင်းကပန်းကုန်းတဲ့ပုဂ္ဂိုလ်မှတ်ပြီးကိုကျွမ်းကျင်တယ်လို့ပဲအဲဒီအသိပညာနဲ့ပြည့်စုံနေပြီဒါနာကုသိုလ်နဲ့စပြီးတော့သူ့ကိုပေးဖို့ရလူသားမြတ်ဝတ္ထုပစ္စည်းကလည်းလိုတယ်လူသားမြတ်ဝတ္ထုပစ္စည်းကလည်းပြည့်စုံနေလို့ရှိရင်လည်းအဲဒီလိုပြည့်စုံတာကလည်းတရားကြောင့်မဟုတ်ဘူးရှင်းဘုရားရှင်းကာလကပြုခဲ့တဲ့ပုဝေသကတပုညတာကြောင့်ဒီဘုရားမှာလူလေးသေးမရှိပြည့်စုံပြီးတော့နေတယ်အဲဒီလိုပြည့်စုံနေလို့ရှိရင်အကြောင်းတစ်ခုပြည့်စုံနေခုနပန်းပြီးကုန်းတဲ့ပုဂ္ဂိုလ်က ။ဘန်ကုန်းနဲ့များစွာကိုတခဏချင်းပြီးတော့ရတဲ့ခဲ့တော့လူဖြစ်လာတဲ့ပုဂ္ဂိုလ်ကလည်းဒုနနိဗ္ဗာန်သုံးနာမှာချမ်းသာရခြင်းအကြောင်းဖြစ်တဲ့ဒါနမိတ္တဆိုင်တဲ့ကုသိုလ်ကောင်းမှုတွေကိုဝါညာရခဲ့များစွာဝါရမယ်